ရှည်ကြည်နေကခြေထဲမှမြင်ရရှိရာတွင်ရှည်နောက်နေကခြေထဲမှဘာမှမမြင်ရပေစိတ်ကြည်နေကကျိုးနဝမုတ်ချမြင်နိုင်ပြီစိတ်နောက်ကျုကကျိုးနဝလုံးဝမမြင်ပေတဲ့သာတကနိပါဒဒုက္ခနိပတ် အနာပိရတိဇတ်မှာမြတ်စွာဘုရားဟောတော်မူထားတဲ့ဂါထာနှစ်ပုဒ်ရဲ့ဂါထာနှစ်ပုဒ်ရဲ့အတိပ္ပယ်မြန်မာလိုစကရက်လေးတွေပေါ့လင်္ကာလေးပေါ့ရေကကြည်လင်းနေလို့ရှိအဲ့ဒီရေထဲမှာရှိနေတဲ့ခရုတွေရောက်သွားတွေငါးတွေပဇွန်တွေရှိရှိသမျှအကုန်မြင်ရတာပဲ ရေကနောက်ကျွနေရင်တော့အဲ့ဒီရေထဲမှာရှိတဲ့ငါပဇွန်ခရုရောက်သွားစသည်ဘာကူမှမမြင်ရဘူးတဲ့ဒီလိုပါပဲတဲ့စိတ်ကနောက်ကျွစရာအာယုန်လေးတွေ့ပြီးတော့စိတ်ကနောက်ကျွနေမယ်ဆိုလို့ရှိရင်မိမိအကျိုးလဲအဲ့ဒီအချင်းခါမှမမြင်တော့ဘူးမသိတော့ဘူးသူတစ်ပါးအကျိုးလဲမမြင်တော့ဘူးမသိတော့ဘူး မိမိသူတစ်ပါးနှစ်ဦးသားလုံးရဲ့အကျိုးကိုလည်းမသိတော့မမြင်တော့ဘူးတဲ့စိတ်ကကြည်လင်းနေပြီဆိုရင်တော့ကိုယ်အကျိုးကိုလည်းအမှန်တိုင်းသိတယ်သူတစ်ပါးအကျိုးကိုလည်းအမှန်တိုင်းသိတယ်မိမိသူတစ်ပါးနှစ်ဦးသားလုံးရဲ့အကျိုးကိုလည်းပဲအမှန်တိုင်းသိတယ်ဇတ်တော်ဆိုတော့အဖြစ်အပျက်ကပါလာတာပေါ့တာဝတိမြို့မှာတဲ့ဘုံနာ လူလင်တယောက်ရှိသူကပြည်ရင်သုံးပုံတစ်ဖက်ခန်းတစ်ဖက်ကန်းခတ်တက်မြောက်တာဆိုတော့ခတ္တိယဇတ်ရှိတဲ့လူလင်လေးတွေရောအများကြီးပဲဘုံနာဇတ်ရှိတဲ့လူလင်လေးတွေအများကြီးရောအဲ့ဒါတွေကိုသူကမန္တန်နေသင်ပေးတယ်နောက်တော့အခါရောက်တော့အဲ့ဒီဆရာဖြစ်တဲ့အဲ့ဒီဘုံနာလူလင်ကအိမ်တော်ရဲ့သားကြသွားတယ် အင်းတော်ရတကြသွားတဲ့ခါရောက်တော့အင်းတော်မကြခင်ကနဲ့မတူတော့ဘူးစဉ်းစားစရာပူလောင်စရာပူပန်စရာတွေးစရာတွေနဲ့အလုတ်တွေကရှုပ်လာတာကိုမရအတွက်စဉ်းစားရပြီသားအတွက်စဉ်းစားရပြီသမီးအတွက်စဉ်းစားရပြီနောက်ပြီးတော့ ကျွန်းလေးအတွက်စဉ်းစားရပြီကျွန်းမတွေအတွက်စဉ်းစားရပြီလေအတွက်စဉ်းစားရပြီရာအတွက်စဉ်းစားရပြီအဝတ်အတွက်စဉ်းစားရပြီအစအတွက်စဉ်းစားရပြီအစင်တန်စာအတွက်စဉ်းစားရပြီစသဖြင့်စဉ်းစားရပူပန်ရတာတွေနဲ့ရှုပ်ထွေးလာတော့တာကိုအဲဒီလိုရှုပ်ထွေးလာတဲ့အခါလောဘဖြစ်စရာနဲ့တွေ့တဲ့အခါလောဘတွေဖြစ်ဒေါသဖြစ်စရာနဲ့တွေ့တဲ့အခါတော့ဒေါသတွေဖြစ်မောဟဖြစ်စရာနဲ့တွေ့တော့မောဟတွေဖြစ် လောဘရဲ့လွှမ်းမိုးခြင်းနှိမ့်ဆက်ခြင်းအနိုင်ကျင့်ခြင်းဘူကြခြင်းစိုးမိုးခြင်းဒေါသရဲ့လွှမ်းမိုးခြင်းနှိမ့်ဆက်ခြင်းအနိုင်ကျင့်ခြင်းဘူကြခြင်းစိုးမိုးခြင်းမောဟရဲ့နှိမ့်ဆက်ခြင်းဘူကြခြင်းစိုးမိုးခြင်းအနိုင်ကျင့်ခြင်းတွေခံရအဲ့ဒီခံရတဲ့အခါတော့စိတ်တွေကနောက်ကျူကုန်လို့နောက်ကျူကုန်တဲ့အခါတော့သူအင်မတန်ကြည်ညက်ခဲ့ပါတယ်ဆိုတဲ့မာနဏီတော်မှသူ့မှာ ပေါ်မလာတော့ဘူးတဲ့အဲ့ဒီလိုဖြစ်နေတယ်ဒီနေ့ရောက်တော့မြတ်စွာဘုရားဒီသူက ပန်းနန္ဒာစသည်အများကြီးပဲယူပြီးတော့သွားဇေတဝန်ကြောင်းသွားဘုရားရှိခိုးဘုရားရှိခိုးပြီးတင့်တင့်တဲ့နေရာမှာထိုင်းနေတဲ့အချိန်ဘုရားကနှုတ်ဆက်စကားမိန့်ကြားတော်မူတယ်ပုံနာမန္တန်ဒီပို့ချရလားမန္တမန္တန်ဒီကငကောလိုပဲ ကျင့်ညက်နေသေးရဲ့လားရနေသေးရဲ့လားဒီလိုမေးတယ်မြတ်စွာဘုရားတပည့်တော်အခုအိမ်အောင်ကြပြီးကြတဲ့ကအလုတ်တရားတအားချုပ်စိတ်တွေကပူလောင်နောက်ကျပူလောင်နောက်ကျပြီးတော့ငါကကျင့်ညက်ထားတဲ့ဟာတွေတော့မှမန္တန်ဒီတော်မှစိတ်ထဲမှာပေါ်မလာတော့ပါဘူးဘုရားသိဉာဏ်ထဲမှာပေါ်မလာတော့ပါဘူးဘုရားအဲဒီလိုလျှောက်ထားတာပုံနာ သင်သင်ရဲ့စိတ်နောက်ကျလို့ဒီလိုမှန်တန်နေမပေါ်တော့တာဆိုတာအခုမှမဟုတ်ပါဘူးသင်ရှိတော့မှလည်းအရင်ဘဝတွေတော့လည်းဒီတိုင်းမှာပဲအရင်ဘဝတော့လည်းအဲ့ဒီလိုမိတ်မြတ်စွာဘုရားအတိတ်ဆက်ကြောင်းကိုမိတ်တော်မူတာပေါ့အဲ့ဒီအခါမှာဘာနာဗာရာဏသီမြို့မှာပြမရမင်းအုပ်ချုပ်တာပေါ့လေအဲ့ဒီဗာရာဏသီမြို့မှာဘုရားလောင်းက ပုံနာမျိုးမှာဖြစ်တယ်အမတန်မှပစ္စည်းဥစ္စာကြွယ်ဝချမ်းသာတဲ့ပုံနာမျိုးမှာဖြစ်တယ်အရွယ်ရောက်တဲ့အခါရောက်တော့ဝိရင်သုံးပုံတက္ကသိုလ်ပြီးသွားပြီးတော့သင်နေသင်ပြီးတဲ့အခါရောက်တော့သူကအတတ်ပညာကြီးပြည့်စုံသွားတော့ဆရာကြီးဖြစ်ဒီတာပါမောက္ခဆရာကြီးဖြစ်အဲသူထာမလာပြီးတော့မင်းမျိုး လူလင်းလေးရောပုံနာမျိုးလူလင်းလေးရောအများကြီးပဲလာပြီးတော့တင်ယူကြတယ်သူကပို့ချပေးရတယ်အဲ့ဒီထဲမှာတပည့်တယောက်ကတော်တယ်အဲ့ဒီဘေဘေရင်သုံးပုံကိုကြည်ညက်နေတာပဲအဲ့ဒီဘေရင်သုံးပုံထဲမှာပါတဲ့စကလုံးလေးတစ်ခုကိုတော့မှသူကတန်တရားကင်းမဲ့ပြီးတော့အသိဉာဏ်ကြီးရှင်းလင်းနေရပဲစကလုံးလေးတစ်လုံးတော့မှဟိုသူတန်တရားရှိရတဲ့စကလုံးမပါဘူးအကုန်လုံးကြည်ညက်နေတာကိုတန်တရားလေးရှင်းရအောင်သိဉာဏ်လေးပွင့်နေတာပေါ့ နားလေသဘောပေါက်နေတာအဲသူကလက်လျှောက်ဆရာအဖြစ်နဲ့လုပ်ရတယ်တဲ့အဲဒီလူလင်ကတက္ကသိုလ်ဆရာကြီးရဲ့ဘုရားလောင်းတက္ကသိုလ်ဆရာကြီးရဲ့လက်ထောက်အဖြစ်နဲ့လုပ်ရနောက်တော့သူကအိမ်အောင်ကြသွားအိမ်အောင်ကြသွားတော့ခဏတာဝတိကပုံနာလူလင်လိုပါပဲအိမ်အောင်ကြသွားတော့တာကိစ္စသမီးကိစ္စဇနီးကိစ္စလေကိစ္စယာကိစ္စကျွဲကိစ္စနွားကိစ္စ ခုနပုံနာတော်ကလည်းကျွဲကိစ္စနွားကိစ္စတွေအပါသေးတယ်ကျွဲကိစ္စနွားကိစ္စလေကိစ္စယာကိစ္စအဝတ်ကိစ္စတဲ့အဝတ်အဝတ်တို့အစင်တန်းစားတို့ကျုံကိစ္စတို့ကျုံမကိစ္စအဲ့လိုကိစ္စတွေအများလာတဲ့အခါတော့လောဘတွေနဲ့စိတ်ကနှောက်ကျူဒေါသတွေနဲ့စိတ်ကနှောက်ကျူမောဟတွေနဲ့စိတ်ကနှောက်ကျူဆိုတော့သူလည်းပဲအမတန်ကြည်ညက်ထားပါလေဆိုတော့ဆိုတဲ့အဲ့ဒီမန္တန်တွေတော့မှ မိပြောက်ကုန်တယ်တဲ့ညာနဲ့ပေါ်မလာတော့ဘူးတဏီတော့အခါဆရာကြီးတွေတော့ဆရာကြီးကမိဘယ်လိုလဲတပည့်မန္တန်ကြီးရရလားဒီလိုပဲမိကုန်ပြီအနောက်ကြတဲ့အချိန်ကစပြီးစိတ်တွေနောက်ကျပြီးတော့ဒီလိုဖြစ်ကုန်ပြီအဲ့ဒီလေခုနကချွတ်ပြတဲ့လင်္ကာလေးလှုပ်ထားတဲ့စကရက်ကိုဂါထာနဲ့မိကုန်မူတာပေါ့အဲ့ဒီဆရာကြီးကမြတ်စွာဘုရားဘုရားဖြစ်တော့အဲ့ဒီဂါထာ ပြန်ပြီးတော့ယဟန်တော်တွေဟောပြတာပေါ့ရှည်ကြီးနေလို့ရှင်ရေထဲမှာရှိတဲ့ခယူတွေရောက်သွားတွေငါးတွေပစွန်တွေစတဲ့ရှိတဲ့အရာမှန်သမျှမြင်ရတယ်တဲ့စိတ်ကလေးကလည်းကြီးနေလို့ရှိရဲ့မိမိရဲ့အကျိုးကိုလည်းအမှန်တိုင်းသိတယ်သူတစ်ပါးရဲ့အကျိုးကိုလည်းအမှန်တိုင်းသိတယ်မိမိသူတစ်ပါးနှုတ်သားလုံးရဲ့အကျိုးကိုလည်းအမှန်တိုင်းသိတယ်ရေကနောက်နေပြီဆိုရင်တော့ရေထဲမှာရှိတဲ့ ခရီးရောက်သွားငါးပုဇွန်စသည်မမြင်နိုင်ဘူးလို့ဒီလိုပါပဲစိတ်ကလည်းပဲလောဘနဲ့နှောက်ကျူဒေါသနဲ့နှောက်ကျူမောဟနဲ့နှောက်ကျူလောဘရဲ့မှုနှောက်ခြင်းလောဘရဲ့နောက်ကျူအောင်လုပ်ခြင်းဒေါသရဲ့မွေနောက်ခြင်းဒေါသရဲ့နောက်ကျူအောင်လုပ်ခြင်းမောဟကမွေနောက်ခြင်းမောဟရဲ့နောက်ကျူအောင်လုပ်ခြင်းခံရတဲ့အမှန်တရားတွေမမြင်တော့ဘူးအကျိုးတရားတွေမမြင်တော့ဘူးကောင်းကျိုးတွေမမြင်တော့ဘူးကိုကောင်းကျိုးသူကောင်းကျိုးတွေမမြင်တော့ဘူးနှစ်ဦးသားလုံးရဲ့ကောင်းကျိုးတွေလည်းမမြင်တော့ဘူး အဲဒီလောဘဒေါသမောဟနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားမိန့်တော်မူတဲ့ခါထာကြီးရှိသေးတယ်အဲဒါကတော့ဣတိယုတ်ပါဠိတော်တိကနိပါတရှိအဲဒီမှာအန္တရာမလတုံးတို့အတွင်းအညီအကျေသုံးမျိုးကိုပြဒီမှာဒေါဘရဲ့ဒေါသရဲ့မောဟရဲ့သုံးမျိုးပဲအတွင်းအညီအကျေတွေပဲဒီမိရဲ့စိတ်အတွင်းတဏ္ဍာကအညီအကျေတွေပဲအန္တရာမလလို့လည်းခေါ်တယ် အန္တရာအမိတ်တလို့လည်းခေါ်တယ်မိတ်ဆွေမဟုတ်မိတ်ဆွေမဟုတ်တဲ့အန္တရာတပတ္တအတွင်းကမိတ်ဆွေမဟုတ်တဲ့သူပဲအတွင်းကယံသူဖြစ်တဲ့ပုဂ္ဂိုလ်ပဲအန္တရာတပတ္တလို့လည်းခေါ်တယ်အန္တရာဝတ္တကအတွင်းကနေတတ်နေတဲ့အရာတရားတွေပဲတတ်နေတဲ့ဟာတွေပဲအန္တရာပစ္စစတိကတဲ့အတွင်းကနေပြီးကိုယ်ကိုယ်ရင်းကနေနေပြီးတော့ကိုယ့်ကို ဆန့်ကျင်ဘက်ကိုလိုလားနေတဲ့အရာတွေပဲလိုလားနေတဲ့သူတွေနဲ့တူတယ်ပေါ့လေအဲဒီဒေါကဒေါသမောဟတွေကကိုယ်နဲ့အတူအိတ်တဲ့အတူစားတယ်ကိုယ့်ရဲ့အပြစ်တွေအမြဲတမ်းရှားနေတယ်မိတ်ဆွေမဟုတ်တဲ့ပုဂ္ဂိုလ်နဲ့တူတယ်တဲ့ယံသူယံသူနဲ့တူတယ်ကိုယ့်ကိုတတ်မဲ့သူနဲ့တူတယ်ကိုယ် ကိုယ့်ကိုစန့်ကျင်ဘက်လိုလားနေတဲ့ပုံကိုယ်နဲ့တူတယ်အဲ့ဒီလောဘဒေါသမောဟတွေကအဲ့ဒီတော့မိတ်ကြီးဘုရားအကာထာသုံးပုဒ်လောဘနဲ့ပတ်သက်ပြီးတစ်ပုဒ်ဒေါသနဲ့ပတ်သက်ပြီးတစ်ပုဒ်မောဟနဲ့ပတ်သက်ပြီးတစ်ပုဒ်မိတ်တော်မူတဲ့စကားမှတ်သားစရာကောင်းတယ်တချို့လဲကြားဝေးကြမှာပါလုံတော်အထာဏဇာနာတိလုံတော်ဓမ္မနပတ္တိအန္တဓမ္မတကာဟောတိယံလောဘောတတိနရံလုံတော်လောဘအနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ် လောဘကိုကြခြင်းစိုးမိုးခြင်းခြေလှယ်ခြင်းခံရတဲ့ပုဂ္ဂိုလ်သည်အထံမိမိအကျိုးသူတစ်ပါးအကျိုးမိမိသူတစ်ပါးနှစ်ဦးကာလုံးရဲ့အကျိုးကိုပစ္စုပန်အကျိုးတန်လျာအကျိုးကိုနာသာနာတိမသိဘူးလောဘနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်ဟာကိုကောင်းကျိုးလည်းမှန်တိုင်းမသိသူတစ်ပါးကောင်းကျိုးလည်းမှန်တိုင်းမသိမိမိသူတစ်ပါးနှစ်ဦးသားလုံးရဲ့ကောင်းကျိုးကိုလည်းအမှန်တိုင်းမသိကိုယ့်ရဲ့ပစ္စုပန်အကျိုးကိုလည်းအမှန်တိုင်းမသိဘူး တန်တရားယုတ်ကိုလည်း तू မသိနိုင်ဘူးတဲ့လုံတော်ဓမ္မနပတ္တိလောဘဖြစ်နေတဲ့ပုဂ္ဂိုလ်မှာဆိုရင်ကောင်းတဲ့ကုသိုလ်တရားတွေမမြင်နိုင်တော့ဘူးတဲ့ဇန်တရားမတရားဖို့တရားတွေဆိုတာဝေးရော့တာမန်ကုသိုလ်တရားတွေကိုတော့မသိမမြင်နိုင်တော့ဘူးတဲ့အန္တဓမ္မန္တရာဟောတိယံလောဘတတိနရံယံကျင်ပုဂ္ဂိုလ်ကို လောဘလောဘသည်ယံယံအကျင့်အခါ၌ ဉာဏ်အကျဉ်းကား၌နရံတတဝါဟုလောဘလောဘသည်တဟတိလွမ်းမှုနှိမ့်ဆက်ဤတရားသူအခါ၌အန္တဓမ္မံကမ်းမိုက်သွားသည်ဟောတိဖြစ်လောဘနှိမ့်ဆက်ခံရပြီဆိုရင်အဲ့ဒီလောဘနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်လွှမ်းမိုးခံရတဲ့ပုဂ္ဂိုလ်ဘူကြခြင်းခံရတဲ့ပုဂ္ဂိုလ်ခြေလေခြင်းခံရတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာကမ်းမိုက်သွားတော့တာပဲ ဒီတိုင်းပဲဒေါသမှာလည်းဘုရားကဟောတယ်ဒုထောအဋ္ဌနာဇာနာတိဒုထောဓမ္မနပတ္တိအန္တဓမ္မန္တရာဟောတိယံဒောသောတဟတိနရံဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ဟာကိုယ်ကောင်းကျိုးလည်းမသိဘူးသူတော်ဘာကောင်းကျိုးလည်းမသိဘူးမိမိသူတော်ဘာနှုတ်သားရဲ့ကောင်းကျိုးကိုလည်းမသိဘူးတဲ့ပစ္စုပန်ကောင်းကျိုးလည်းမသိတန်မြာကောင်းကျိုးလည်းမသိကုသိုလ်တရားတွေဆိုတာလည်းသူမသိမမြင်တော့ဘူးတဲ့ဇန်တရားမတရားတွေဆိုတာဝေးရောဒေါသပုဂ္ဂိုလ် မမြင်နိုင်တော့ဘူးတဲ့ဒေါသကလွှမ်းမိုးနှိမ့်ဆက်ခံရတဲ့အခါမှာဆိုရင်အမောင်အတိကျသွားတော့တာပဲကန့်သွားတော့တာပဲမူလောအထာဏဇာနာတိမူလောဓမ္မနပတ္တိအန္တဓမ္မန္တရာဟောတိယံမောဟတတိနရံမူလောမောဟနဲ့တွေ့ဝိနေတဲ့ပုဂ္ဂိုလ်ဟာအထံမိမိရဲ့အကျိုး သူတစ်ပါးရဲ့အကျိုးမိမိသူတစ်ပါးနှစ်ဦးသားရဲ့အကျိုးပစ္စုပန်အကျိုးသံဃာအကျိုးနတ်ဆန္ဒတိမသိဘူးဓမ္မကုသိုလ်တရားကိုနတ်ပတ္တိမမြင်ဘူးတဲ့ရံကျင်ခါ၌နရံတတဝါဟုမောဟမောဟသည်တေတိလွန်မှုနေစေ၏တရားထုံခါ၌အနတ္တမံကမ္မိုက်သွားသည်ဟောတိဖြစ်၏ခုနလောဘဒေါသမောဟတွေကလောဘဒေါသတွေလွန်မှုခံရတဲ့အခါဖြစ်တယ်လို့ပါပဲမောဟလွန်မှုခံရပြီဆိုလို့ရှိရင်လည်း အဲ့ဒီပုဂ္ဂိုလ်ကအကြောင်းအကျိုးတွေလည်းမသိတော့ဘူးတရားတွေကိုလည်းမမြင်တော့ဘူးအမောင်အတီလည်းကြာသွားတော့တာပဲခရာကတော့အန္တရာမလတုတ်တံမှာဘုရားမိန့်တော်မူတယ်လောဘဒေါသမောဟနဲ့ပတ်သက်ပြီးတော့သိတင်သိလိုက်တဲ့စကားလေးတွေစကားလေးတွေမြတ်စွာဘုရားမိန့်တော်မူထားနောက်သင်္ကုတ္တရာနိကေမှာလည်းဒီလောဘဒေါသနဲ့ပတ်သက်ပြီးလောဘဒေါသမောဟနဲ့ပတ်သက်ပြီးတော့ မိန်တော်မူတဲ့စကားတွေရှိတယ်လောမဖြစ်နေတဲ့ပုဂ္ဂိုလ်ဒေါသဖြစ်နေတဲ့ပုဂ္ဂိုလ်မောဟဖြစ်နေတဲ့ပုဂ္ဂိုလ်အဲဒီလောဘဒေါသမောဟတွေရဲ့လွှမ်းမိုးနှိမ့်ဆက်ခြင်းကိုခံနေရတဲ့ပုဂ္ဂိုလ်ဟာမိမိအကျိုးကိုလည်းပဲအမှန်တိုင်းမသိသူတစ်ပါးအကျိုးကိုလည်းအမှန်တိုင်းမသိမိမိသူတစ်ပါးနှစ်ဦးသားလုံးရဲ့အကျိုးကိုလည်းအမှန်တိုင်းမသိဘူးဒီလိုမိန်တော်မူတဲ့သုတ်တန်တစ်ခုလည်းရှိနောက်သုတ်တန်တစ်ခုကတော့အဲဒီလိုလောဘဒေါသမောဟလွှမ်းမိုးနှိမ့်ဆက်ခံနေရတဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကို နှိမ့်ဆက်ဖို့ရစေစောအားထုတ်တယ်ကိုကူကိုလည်းညှဉ်းပန်းနှိမ့်ဆက်ဖို့အားထုတ်တယ်ပြမအောင်ဆင်းရဲအောင်လုပ်တယ်သူတစ်ပါးကိုလည်းပဲညှဉ်းပန်းနှိမ့်ဆက်ဖို့စေစောအားထုတ်တယ်မိမိသူတစ်ပါးနှစ်ဦးသားလုံးပင်ပန်းအောင်ဒုက္ခရအောင်ညှဉ်းပန်းနှိမ့်ဆက်ဖို့ရလည်းပဲစေစောအားထုတ်တယ် စိတ်ဆင်းရဲခြင်းတွေကိုလည်းခံစားရတယ်တဲ့အဲဒီလောဘဒေါသမောဟတွေလောက်မှုနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်အဲ့ဒါကလည်းတုတ်တန်တစ်ခုရှိနောက်သင်္ကာရဝဆိုတဲ့ခုနကတော့တိကနိပတ်ဒီလိုဒရာနိကေမှာပါတဲ့စကားတွေပေါ့လေအခုကတော့နှစ်စကနိပတ်မှာပါတဲ့သင်္ကာရဝတုတ်တန်ဆိုတာရှိတယ်အဲ့ဒီသင်္ကာရဝဆိုတဲ့ဘုံနာကဘုရားကြီးတွားပြီးတော့သူကလျှောက်ထားတယ်မြတ်စွာဘုရား သူကပုံနာဆိုတော့တပည့်တော်ကတော့ဘုရားသားတော်တွေကဣတကသုံးပုံသင်ရတာပေါ့ပုံနာဆိုတော့သူတို့ပုံနာတွေကတော့ဗေဒင်သုံးပုံသင်ရတာအဲဗေဒီသုံးပုံသင်ပြီးတော့ခရီးပုံနာသစ္စာဘုရားကိုသူကရှောက်ထားတာပေါ့သူသိရင်လည်းအချက်သစ္စာဘုရားတပည့်တော်တို့ပုံနာတွေနှစ်ကာလကြာရှိစွာကြည်ညက်နေအောင်ရွတ်အံထားတဲ့တရေစေထားတဲ့မန္တန်ကြီးရှိပါတယ်ဘုရား အဲ့ဒီမန္တန်တွေကတခါတည်းရောက်တော့ညာနဲ့မှပေါ်မလာတော့ဘူးမိပြောက်ကုန်ရောဗျာအကြာကြီးအချိန်ကာလကြာမြင့်စွာမတရေစေထားတဲ့မရွတ်အန်ထားတဲ့မလိကျင်ထားတဲ့မန္တန်တွေမိပြောက်တယ်ဆိုတာတော့ပြောစရာမလိုတော့ပါဘူးဗျာအဲ့ဒါဘာရောက်လဲမသိပါဘူးတပည့်တော်သိကြမှာတခါတလေရောက်တော့ကိုအချင်းအကြာကြီးလေ့ကျင့်ထားတာလည်းမဟုတ်ဘူးရွတ်အန်ထားတာလည်းမဟုတ်ဘူး အဲ့ဒီလိုမန္တန်ကြီးကလွယ်လွယ်နဲ့ညံထဲမှာပေါ်လာတဲ့အခါလဲရှိတယ်ဖေယားဒီချာလေ့ကျင်ထားတဲ့ဟာတွေပေါ်လာတယ်ဆိုတော့အထူးပြောစရာမလိုပါဘူးဖေယားအဲ့ဒီလိုခါမျိုးကလည်းရှိတယ်အဲ့ဒါဘယ်လိုကြောက်မှာတော့ဖေယားလည်းမြတ်စွာဘုရားတပည့်တော်တို့အနေနဲ့ပြောလို့ရှိရင်ကိုကြက်ထားတဲ့စာတွေကိုမှတ်ထားတဲ့စာတွေကိုလေ့ထားထားတဲ့စာတွေကိုဖတ်ထားတဲ့စာတွေပေါ့လေတခါလေရောက်တော့လွယ်လွယ်လေးနဲ့ပေါ့တခါလေရောက်တော့မပေါ် အမှန်တကြီးညက်တဲ့စာရီတော်မှမေ့ပြောက်မိုးမလာဘူးအဲအဲ့ဒါဘာကြောင့်လဲသူကမေ့တာပေါ့ဘုံနာကမေ့တော့ဘုရားကဖြည့်တယ်ဥပမာနဲ့ဖြည့်တယ်ဘုံနာတဲ့ရေခွက်တစ်ခွက်ရှိတယ်အဲ့ဒီရေခွက်ကိုရှိတ်တီရှိတ်အယောင်လေးအယောင်ထည့်လိုက်တယ်သို့မဟုတ်နွင်းအယောင်ထည့်တယ်နွင်းထည့်လိုက်တယ်သို့မဟုတ်ညိုတဲ့အယောင် ရှိတယ်စေထည့်လိုက်တယ်သို့မဟုတ်မောင်းတဲ့အယောင်ရှိတယ်စေထည့်လိုက်ထည့်လိုက်တဲ့အခါတော့အဲ့ဒီရေကမကြည်တော့ဘူးပေါ့နောက်သွားပြီပေါ့အဲ့ဒါကိုလူတစ်ယောက်ကသူ့ရဲ့မျက်နှာလေးကိုအဲ့ဒီရေခွက်ထဲမှာမြင်ရင်လို့ကြည့်တယ်ရေကနှနှွင်းရောင်လေးပေါက်ချိတ်ရောင်လေးပေါက်အညူရောင်လေးပေါက်မောင်းတဲ့အရောင်လေးပေါက်အဲ့ဒီလိုပေါက်ရတော့သူ့မျက်နှာမမြင်ရဘူးအဲ့ဒီဥပမာလိုပါပဲသင်္ကာရဝပုံနာလောဘကာမိသန္နာပေါ့လောဘကာမိသန္နာ ကောင်းတာလေးတွေမြင်ရင်ကြားရင်နားရင်စရင်ထိတွေ့ရင်ဆိုတဲ့နားရှုရင်ထိတွေ့ရင်ဆိုတဲ့အဲ့ဒီလောဘကာမစ္ဆန္ဒအဲ့ဒီကာမစ္ဆန္ဒလွှမ်းမိုးနှိမ့်ဆက်ခံရတဲ့အခါမျိုးမှာဆိုရင်တဲ့စိတ်ကမကြည်လင်တော့ဘူးတဲ့နောက်ကျနေတယ်အဲ့ဒီလိုအခါမျိုးမှာဆိုလို့ရှိရင်ကိုသင်ထားတဲ့စာတွေကကြီးမြတ်တဲ့ဟာတွေပဲဖြစ်နေပါစေအဲ့ဒါတွေကပုံမလာတော့ဘူး မကျင်ရတဲ့ဟာဆိုရင်တော့ပြောစရာမရှိတော့ဘူးအဲ့ဒီဥပမာလည်းမြတ်စွာဘုရားမိန့်တော်မူတယ်နောက်တစ်ခုကတော့ရေရေနွေးဥပဲဆိုတော့အဲ့ဒီရေနွေးဥကိုအောက်ကမိအမတန်ပြင်းထန်တဲ့ပူပြင်းတဲ့မိတွေတိုက်တိုက်တဲ့အခါတော့အဲ့ဒီရေနွေးဥကတခါပေါပေါပေါပေါပေါပေါပေါနဲ့တိုက်ကြိုက်ကြိုက်ဆိုတယ်ခေါ်တာကြိုက်ကြိုက်ဆိုပူလောင်နေတယ် အဲ့ဒီလိုဖြစ်နေတဲ့ရေနွေးအိုးကိုမိမိရဲ့မျက်နှာကိုမြင်မြင်တဲ့လူတယောက်ကတွားကြည့်လို့ရှိမမြင်နိုင်ဘူးတဲ့ဒီလိုပဲဒေါသနဲ့ပူလောင်နေတဲ့ပုဂ္ဂိုလ်မှာဒေါသနဲ့စိတ်ကပူလောင်နေတယ်အဲ့ဒီလိုပူလောင်နေတဲ့ဒေါသပူလောင်နေတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ကောင်းကျိုးတွေလည်းအမှန်တိုင်းမမြင်တော့ဘူးသူတစ်ပါးရဲ့ကောင်းကျိုးတွေလည်းအမှန်တိုင်းမမြင်တော့ဘူး မိမိသူ့အပါနဲ့ဥသားလုံးရဲ့ကောင်းကျိုးတွေလည်းအမှန်တိုက်မမြင်တော့ဘူးကိုရထားတဲ့မန္တန်တွေစာတွေဟာလည်းပဲအဲ့ဒီအချိန်ကမှညံနဲ့ပေါ်မလာတော့ဘူးတဲ့မလေးကျင်ထားတဲ့စာတွေမပေါ်လာတော့အထူးပြောစရာမလိုတော့ပါဘူးဒီတော့အဲ့ဒီစကားတော်တွေအရမိမိတို့စာပေလေ့လာနေကြတဲ့ပရိယတ်တိသာသနာတောင်းထမ်းဆောင်နေကြတဲ့ တန်ဃာတော်အရှင်မြတ်ကြီးဖြစ်လေတော့မိမိတို့လေ့လာရတဲ့ပိဋကစာပေတွေကျက်မှတ်ရတဲ့ပိဋကစာပေတွေအဲအဲ့ဒီမိမိတို့လေ့လာကျက်မှတ်ဖတ်ရှုရတဲ့ပိဋကစာပေတွေကြည်ထားတဲ့ဟာတွေမမေ့မပြောက်ခြင်းမရတရားဖြစ်နေတဲ့ဟာတွေလည်းရခြင်းအဲ့ဒါဘာဖြစ်ဘာဘာလိုအပ်လဲဆိုတာခုနက ပိဋကထဲမှာပါတဲ့အကြောင်းအရာတွေဘုရားမိတ်ကြတဲ့စကားတော်တွေအရာစိတ်ကြည်လင်မှုလိုတယ်စိတ်ကလေးကြည်လင်နေမှစာကြည့်ရတာလေစာမြန်မြန်ရလို့ရပြီလားစာလေးဆိုလို့ရှိရင်လေလွယ်လွယ်ကူကူနဲ့ပေါ်လာတယ်အဲဒါကြောင့်မို့စိတ်ကြည်လင်ဖို့ရအတွက်ဘာလုံးကမှာတော့တိလလုံချုံယုံနဲ့ မပြည့်စုံသေးဘူးသီလလုံခြုံုံလေးနဲ့စိတ်မကြည်လင်နိုင်သေးဘူးစိတ်တွေနောက်ကျွနိုင်သေးတယ်လောဘဖြစ်เสียအောင်နဲ့ပြီးတော့လောဘဖြစ်ဒေါသဖြစ်เสียအောင်နဲ့ပြီးတော့ဒေါသဖြစ်မောဟဖြစ်เสียအောင်နဲ့ပြီးတော့မောဟဖြစ်စသည်ပေါ်စိတ်ကနောက်ကျွနိုင်သေးတယ်အဲ့တော့ဘာဘာပြုရမလဲဘုရားဟောထားတဲ့စကားတွေအများကြီးပါပဲစိတ်ကြည်အောင်လုပ်တဲ့နည်းစုံနေတာပါပဲဘုရားတရားတော်တွေဟောထားတာ တာရာဂံဝါစိတ်တံတာရာဂံစိတ်တံဒီပဇာနာတိတာရာဂံစိတ်တံရာဂနဲ့တကွဖြစ်သောစိတ်ကိုတာရာဂံစိတ်တံတိရာဂနဲ့တကွဖြစ်သောစိတ်ကိုယူပဇာနာတိသိ၏ကိုယ်မှာလောဘဖြစ်နေတယ်ຢာကတွေဖြစ်နေလူချင်းနေတဲ့တက်မှတ်နေတဲ့နှစ်သက်နေတဲ့သဘောကျနေတယ်လူချင်းနဲ့ဆိုလူချင်းနဲ့နှစ်သက်တဲ့လူနဲ့နှစ်သက်တဲ့တက်မှတ်တဲ့လူနဲ့တက်မှတ်တဲ့သဘောကျတဲ့လူနဲ့သဘောကျတယ် အဲ့ဒီလိုပြီးလိုက်ပါမှတ်လိုက်ပါပฏิပ္ပာဏတုတ်မဟာပฏิပ္ပာဏတုတ်ဘုရားဟောတာတဲ့စကားနိဘုရားပေးထားတဲ့နိစိတ်ကြည်အောင်လုပ်တဲ့နိတာဒေါသံဝါစိတ်တံတာဒေါသံစိတ်တံဒီပဇာနာဒီကိုယ်စိတ်တမှာဒေါသတွေဖြစ်နေတယ်စိတ်ပြနေတယ်စိတ်ညစ်နေတယ်စိတ်ဆိုးနေတယ်စိတ်ကကြနေတယ်စိတ်အငြင်းနေတယ်အဲ့ဒီလိုဆိုလို့ရှိရင်တဲ့အဲ့ဒီစိတ်ပြနေတဲ့စိတ်စိတ်တကြနေတဲ့စိတ်စိတ်ဆိုးနေတဲ့စိတ်စိတ်အငြင်းနေတဲ့စိတ်အဲ့ဒီစိတ်ကလေးတွေကိုဒေါသနဲ့တကွဖြစ်တဲ့စိတ်ကို ဒေါသနဲ့တကွာဖြစ်တဲ့စိတ်ပဲစိတ်ဆိုးတဲ့စိတ်ပဲတဲ့စိတ်ညစ်တဲ့စိတ်အားငယ်တဲ့စိတ်လက်ကြတဲ့သိလိုက်ပါမှတ်လိုက်ပါတဲ့ဘုရားကအဲ့ဒီလိုနီးပြတော်မူတဲ့တာမောဟံဝါစိတ်ကတာမောဟံစိတ်ကဒီပဇာနာတိတွေ့ဝင်နေတယ်တွေ့ဝင်မောဟနဲ့တကွာဖြစ်တဲ့စိတ်တွေဖြစ်နေတယ်ဆိုရင်အတွေ့ဝေတဲ့တွေ့ဝေတဲ့တာမောဟံဝါစိတ်နံဒီပဇာနာတိတာမောဟံစိတ်နံဒီပဇာနာတိတွေ့ရတွေ့ရလို့ပြီးလိုက်ပါမှတ်လိုက်ပါတဲ့ဒါတော့တတိခါဏ သုတ္တမမဟာတတိပဌာနာသုတ္တမမဟာတတိပဌာနီးနဲ့စိတ်ကိုကြည်လင်အောင်လုပ်တာပေါ့လေတတိပဌာန်ရဲ့အာယုံဖြစ်တဲ့ကာယဝေဒနာစိတ်ဓမ္မကိုအာယုံဒီမျိုးတစ်မျိုးမျိုးကိုအာယုံပြုနေလို့ရှိရင်နှလုံးသွင်းနေလို့ရှိရင်ရှုမှတ်နေလို့ရှိရင်ဒါစိတ်ကြည်လင်ဖို့ရာအတွက်ဘုရားပြည့်တဲ့နိလန်တစ်ခုပါပဲဒါရင်မလားဆိုတော့နီးရတော့အများကြီးရှိတာပါပဲသမထကမ္မထဆိုရင်40အဲ့ဒီသမထကမ္မထ40မှာ သမထကမ္မထအာယုတခုကိုဘုရားလုံးတတိပဲဖြစ်ဖြစ်မေတ္တာပဲဖြစ်ဖြစ်အတုဝပဲဖြစ်ဖြစ်မရဏတတိပဲဖြစ်ဖြစ်အဲ့ဒီကမ္မထအာယုတခုခုကိုအာယုယူနေလို့ရှိရင်စိတ်ကကြည်လင်လာပါပဲစိတ်ကြည်လင်စေနိုင်တဲ့အစွမ်းတတ္တိရှိတာကိုကမ္မထအာယုသမထကမ္မထအာယုကိုပဲအာယုပြုပြုဝိပဿနာတတိပဋ္ဌာန်ကမ္မထအာယုကိုပဲအာယုပြုပြုတခုခုကိုအာယုပြုတဲ့အလေးအထားကောင်း အဲကိုယ်မှလေ့ကျင့်ထားရတယ်ဘာဝနာတစ်ခုခု လက်ကင်ကြည့်ရတယ်အလေးကျင့်လုပ်ထားရတယ်အဲ့ဒါဆိုလို့ရှိရင်တော့စိတ်ကကြည်လင်တာပါပဲနောက်ကျနေတာလေးကိုအဲ့ဒီခဏကြည်လင်စေတတ်တဲ့သမထအာယုအစားထိုးလိုက်လို့ရှိရင် အာယုပြုလိုက်လို့ရှိရင် စိတ်ထဲမှာအဲ့ဒီအာယုစိတ်နဲ့အာယုပြုလိုက်လို့ရှိရင်စိတ်တည်ကြည်လင်လာတာပဲ အဲအဲ့ဒါကြောင့်မိမိတို့စိတ်ကြည်လင်စေတဲ့နေကောင်းလေးကိုလည်းမိမိတို့ပြစ်ထားလို့မရဘူးအလေးမပြုလို့မရဘူးကိုယ့်ရဲ့စာတွေကိုအချင်းအတူအတော်အတွင်းမှာစာတွေပြီးမြောက်ခြင်းရင်ရခြင်းရင် နားလည်ခြင်းရင်သဘောပေါက်ခြင်းရင်တတ်ခြင်းရင်အဲ့ဒီစိတ်တည်ငြိမ်ချောင်းဖြစ်တဲ့ဘာဝနာလုပ်ငန်းဟာလည်းမိမိတို့ဘဝမှာ အရေးကြီးလိုအပ်တယ်ဆိုတာခုနတုတ်တန်ဒီအရာ နားလည်လို့ရတယ်သဘောပေါက်လို့ရတယ်ဒါကြောင့်စိတ်ကြည်လင်စေတတ်တဲ့တမထကမ္မထအာယုံကိုပဲဖြစ်ဖြစ်တတိပဋ္ဌာန်ကမ္မထအာယုံကိုပဲဖြစ်ဖြစ်ဝိပဿနာကမ္မထအာယုံကိုပဲဖြစ်ဖြစ်မိမိတို့လေ့ကျင့်ပေးကြမယ်ဆိုရင်စိတ်တည်ကြည်လင်လာမယ်စာရီလည်းပို့ပြီးတော့ရလာမယ်ရပြီးသားစာရီလည်းမမေ့မပြောက်ပဲနဲ့အဲစာရီစာအသိဉာဏ်ကြီးကျွယ်ဝပြီးတော့တကယ်စတတ်တဲ့ပုဂ္ဂိုလ်ကြီးတွေဖြစ်လာမယ် စတတ်တဲ့ပုဂ္ဂိုလ်ကြီးတွေဖြစ်ပြီးတော့ပရိယတ်တိသာသနာတော်ကိုစွမ်းစွမ်းဓမ္မဆောင်ရွက်နိုင်တဲ့သာသနာအာဇာနည်ပฏิပတ်တိသာသနာသာသနာတော်ကိုစွမ်းစွမ်းဓမ္မဆောင်ရွက်နိုင်တဲ့သာသနာအာဇအာဇာနည်တွေဖြစ်လာနိုင်ကြပါလိမ့်မယ်။ဒါကြောင့်ခုနကရွတ်ပြခဲ့တဲ့လင်္ကာလေးရွတ်ပြပြီးရင်ဒီကနေ့မှတ်သားစရာစကားလေးတွေပြောတဲ့ပြောတဲ့ကိစ္စဒီကနေ့ပြီးပါပြီ။ ရေကြည်နေတာရေကြည်နေကရေထဲမှမြင်ရရှိတာတွေရေနောက်နေကရေထဲမှဘာမှမမြင်ပေစိတ်ကြည်နေကကျိုးနဝမုတ်ချမြင်နိုင်ပေစိတ်နောက်ကျုကကျိုးနဝလုံးဝမမြင်ပေအဲ့ဒါပါနော်